အပရိဟာနိယသုတ်တံတရားကိုဘုန်းကြီးဒီကနေ့မဆုတ်ယုတ်ကြောင်းတရား၄ပါးဆိုတဲ့အမည်နဲ့ဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ်အပရိဟာနိယဆိုတာမဆိုးရုပ်ကြောင်းတရားလို့သိပေရပါမိမိအားထုတ်နေတဲ့တရားတွေမဆိုးရုပ်စေနိုင်တဲ့တရားကိုအပရိဟာနိယလို့ခေါ်တာဒီတရား၄ပါးကိုဘုရားရှင်ကိုရောမြတ်ကြီးတာဝတိပြေမော ဇေတဝရွှေကြောင်းဂိမ်းအောင်မှု့လျောစံပြောတော်မူစဉ်မှာဟောကြားတော်မူခဲ့ပါသတုဟိဘေကဝေဓမ္မေဟိသမ္ပနာကတောပိကုအဘဘောပရိဟာနာယနိဗ္ဗာနသေဝတန္တိကေဘေကဝေယဟန်တော်များအိုချစ်သားတို့သတုဟိလေးပါးကုန်သောဓမ္မေဟိတရားတို့နှင့်သမ္မနာကတောပြည့်စုံသောဘိက္ခုယဟန်သည် ဝါယောဂီပုဂ္ဂိုလ်သည်ပရိဟာနာယမိမိအာထုံနေတဲ့တရားတို့မှ ဆုတ်ယုတ်ခြင်းကအဘဘောမထတိတာတိနိဗ္ဗာန်တေဝတန္တိကေနိဗ္ဗာန်ဤအနိ၌သာလျင် ဖြစ်ပါ၏ဘုရားရှင်ကိုရောမြတ်ကြီးကချက်သားတို့တဲ့ယခုငါဘုရားဟောကြားတဲ့တရား၄ပါးနဲ့ပြည့်စုံလို့ရှိရင်အဲ့ဒီပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာမိမိအာထုံနေတဲ့တရားတွေမှ ဆုတ်ယုတ်ခြင်းကမထိုက်ဘူးတဲ့မဆုတ်ယုတ်ဘူးတဲ့မဆုတ်ယုတ်ပဲတိုးတက်တယ်တိုးတက်တိုးတက်ပြီးတော့နိဗ္ဗာန်တေဝတန္တိကေနိဗ္ဗာန်နဲ့ဤတဲ့တဲ့ဤတဲ့ဤနေပြီလာမယ်နောက်ဆုံးနိဗ္ဗာန်ထိအောင်မျက်မှောက်ပြုသွားနိုင်တယ်ကတမေဟိဇတုဟိအပေလေးမျိုးတို့နိဟုမူကားဣဒဘိခဝေဘိက္ခုသီလံတမ္ပနောဟောတိ ဣန္ဒြိယေတုဗုဒ္ဓတွာရော ဟောတိဘောဇနေမတ္တိညုဟောတိသာဂရိယံအနုယုတ်တော်ဟောတိဒေကဝေယံတော်များအိုจิตသားတို့ဣရာဤသာသနာတော်၌ဘိက္ခုယဟန်တိဝအာထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်သီလတံပံသောသီလနှင့်ပြည့်စုံသည်ဟောတိဖြစ်၏နံပါတ်1သီလနှင့်ပြည့်စုံရမည် ဣန္ဒြိယေတုဂုတ်တဒွာတော်ဟောတိဣန္ဒြိယေတုဣန္ဒြိ6ပါးတကား6ပေါက်တို့၌ဂုတ်တဒွာတော်လုံကြုံတော်တကားရှိသည်ဟောတိဖြစ်၏နံပါတ်2ဣန္ဒြိ6ပါးတကား6ပေါက်လုံကြုံစေရမည်ဘောဇနိဘောဇင်၌မတ္တိညုအတိုင်းအရှိပမာဏကိုတည်သည်ဟောတိဖြစ်၏ ခဲဝယ်ဘောဇင်းနဲ့မိဝဲသုံးဆောင်တဲ့အခါကာလမှာအတိုင်းအတာသိပြီးတော့မိဝဲသုံးဆောင်ရမယ်နံပါတ်3ဇာဂရိယာနုယုတ်တော်ဟောတိဇာဂရိယာနိုးကြမှုနဲ့ဇာဂရိယာအနုယုတ်တော်စင်သက်ခြင်းနိုးကြမှုနဲ့နေရသည်ဟောတိဖြစ်၏နံပါတ်4အမြဲတမ်းနိုးနိုးကြကြတတိတံပစဉ်အမြဲရှင်ပြီးနေရမည် ဘေကဝေယံတော်များဥจิตသားတို့ဇတုယီလေးပါးဂုံတော်ဤမေဟိဓမ္မေဟိဤတရားတို့နှင့်သမဏဂတောပြည့်စုံသောဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်ပရိဟာနာယမိမိအာထုံနေတဲ့တရားတို့မှာဆုပ်ယုပ်ခြင်းကအဘဘောမထိုက်တည်သာသည် နိဗ္ဗာန်ဒေဝတန္တိကေနိဗ္ဗာန်ဤအနိ၌တာလျင်ဖြစ်ပေ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်းဘုရားရှင်ကိုရောမြတ်ကြီးကချက်သားတို့ရဲ့ ယခုငါဘုရားဟောပြတဲ့ဒီတရား၄ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာပြည့်စုံတဲ့ယောဂီပုဂ္ဂိုလ်ဟာမိမိအာထုံနေတဲ့တရားတွေမှာမဆုတ်ယုတ်ခဲနဲ့တဖြည်းဖြည်းနိဗ္ဗာန်နဲ့နိနိနိနိပြီးတော့နောက်ဆုံးနိဗ္ဗာန်တည်အောင်မျက်မှောက်ပြုနိုင်တယ်။အဲဒီတရား၄ပါးကပါလဲဆိုတော့နံပါတ်1သီလနဲ့ပြည့်စုံရမယ်။ နံပါတ်2ဣန္ဒြေ6ပါဒက6ပေါက်လုံးကြုံစေရမေနံပါတ်3ခဲပွဲပေါ်စဉ်နေမိဝဲသုံးဆောင်တဲ့အခါမှာအတိုင်းအတာပမာဏကိုသိပြီးမိဝဲသုံးဆောင်ရမေနံပါတ်4အမြဲတမ်းနိုးကြမွနဲ့တတိတံပဲစဉ်ရှင်ပြီးတော့နေရမေဒီတရား၄ပါးပြည့်စုံရင်ဒီပုဂ္ဂိုလ်ဟာ အထုတ်နေတဲ့တရားတွေမဆုတ်ယုတ်တော့နိဗ္ဗာန်တဲ့တပြေးပြေးနင်းနေနင်းနေပြီးတော့နောက်ဆုံးနိဗ္ဗာန်တည်အောင်မျက်မှောက်ပြုနိုင်လေအဲဒီလိုဘုရားရှင်ကိုရောင်မြတ်ကြီးကအကျဉ်းချုပ်ဟောကြားပြီးတဲ့ဆိုရင်ပဲအကျယ်အနေအားဖြင့်တပားစီတပားစီပိုင်းခြားပြီးတော့မြတ်စွာဘုရားဟောကြားပေးပါကတေသာဘိခဝေဘိက္ခုသီလတံပံတော်ဟောတိ ဘေကဝေယဟန်တော်များဥจิตတို့ကတင်စာပဲတို့လျင်ဘေကုယဟန်သည်သီလတပ္ပနောသီလနှင့်ပြည့်စုံရသည်ဟောတိဖြစ်ပါတနည်းဘုရားရှင်ကိုရောမြတ်ကြီးကကိုတော်တိုင်မေခွန်လေးထုတ်လိုက်တယ်ကထေတုကမြတ်တာပု္ပ္ပာတဲ့ကိုတော်တိုင်ကြည်ကြတော်မူလို့တဲ့အတွင်း ကိုယ်တော်တိုင်မေခွန်းထုတ်ပြီးတော့ဣဒဘိကဝေဘိက္ခုသီလဝါဟောတိဗတ္တိမောက္ခတံဝရတံဟုတော်ဝိဟရတိအာဇာရခောစရတံပံတော်အနုမတေတောဝဇေတုပယအတ္တဝိသမတာယသိခတိသိခပရေတုဘေကဝေယဟန်တော်များဟုจิตတတို့ဣဒဤသာသနာတော်၌ဘေကုယဟန်တိဝါယောဂီပုဂ္ဂိုလ်သည် သီလဝါသီလနှင့်ပြည့်စုံရသည်ဟောတိဖြစ်၏သာတိမောက္ခတံဝရတံဝတောပတိမောက္ခတံဝရသီလကိုဆောင်သိ၍ဝိဟရတိနေ၏အာသာရဂောစရတံပံနောအကျင့်အာသာရจิตံယဂောစရနှင့်ပြည့်စုံ၏အနုမတေသူအနည်းငယ်မျှသော ဝဇေတုအပြစ်တို့၌ဘယတတဝီဘေဟုရှုလေရှိသည်ဖြစ်၍တမတာယကောင်းစွာဆောက်တည်၍သိက္ခာပရိတုသိက္ခာဗုဒ္ဓကိုသိက္ခာတိကျင့်၏သီလနဲ့ပြည့်စုံရတယ်ဆိုတာလူပုဂ္ဂိုလ်များမှာဆိုရင်လူတို့ဆောင်ထိန်ထားတဲ့သီလငါးပါးသီလဖြစ်စေ၊ရှစ်ပါးသီလဖြစ်စေ၊ကိုးပါးဆယ်ပါးသီလဖြစ်စေ လူတို့စောင့်တည်ဆောင်ထိန်ကြတဲ့သီလပြည့်စုံရမည်ယဟန်တော်များမှာဆိုရင်လည်းပဲယဟန်တော်တို့ရဲ့229တွဲသောသီလသိက္ခာပုဒ်တွေစင်ကြယ်စွာစင်ကြယ်စွာစောင့်တင်ရမည်သာမဏေများမှာဆိုရင်လည်းပဲသာမဏေတို့ဆောင်ထိန်ထားတဲ့7ပါးသောသီလတွေတရားကျော်သောသိက္ခာပုဒ်တွေကိုလည်းပဲသာမဏေများစင်ကြယ်အောင်ဆောင်ထိန်ရမည်အဲဒီလိုသီလပြည့်စုံစင်ကြယ်မှ ဒီလိုသီလပြည့်စုံစင်ကြယ်တဲ့ပုဂ္ဂိုလ်မှာတမာတိဖြစ်နိုင်တယ်။တမာတိတွေထက်တန်အားကောင်းစွာရမှဝိပဿနာပညာဝိပဿနာဉာဏ်ဤဖြစ်နိုင်တယ်။ဒီမှာယဟန်တော်များမှာဆိုရင်ပါတိမောက္ခသံဝရသီလတဲ့။ပါတိမောက္ခသံဝရသီလတဲ့ဒီမှာပါတိမောက္ခပါတိမောက္ခဆိုတာပါတိကြရောက်ခြင်းမှမောက္ခလွတ်မြောက်စေတယ်။ပါတိကြရောက်ခြင်းမှမောက္ခ လွတ်မြောက်စေတယ်။ပါတိမောက္ခသီလကို လုံခြုံအောင်စောင့်ထိန်မယ်ဆိုရင်နဲ့ပယ်သေးမှလွတ်မြောက်စေတယ်။သီလလုံခြုံတဲ့ပုဂ္ဂိုလ်ဟာဘယ်မှလွတ်မြောက်တယ်။အေးအပယ်သေးမှလွတ်မြောက်စေတယ်။ငါးပါးသီလပဲဖြစ်စေ၊ရှစ်ပါးသီလပဲဖြစ်စေ။ ကိုပါဆဲပါသီလပဲဖြစ်စေတာမဏေတို့ရဲ့တာမဏေသီလပဲဖြစ်စေယဟန်တော်များမှာယဟန်တော်တို့ရဲ့သီလပဲဖြစ်စေမိမိတို့စောင့်ထင်းရမယ့်သီလကိုလုံခြုံအောင်စောင့်ထင်းမယ်ဆိုပါရင်အပေဘေးမှလွတ်မြောက်နိုင်တယ်။နောက်တံဝရပါတိမောက္ခတံဝရတံဝရဆိုတာစောင့်စည်းခြင်းတဲ့။ဘာတွေစောင့်စည်းတာလဲဆိုတော့ကာယကံမကောင်းမှုတွေမပြုတ်မိအောင်စောင့်စည်းတာ။ ဝစီကမကောင်းမှုတွေမပြောမိအောင်ဆောင်စည်းတာအဲလိုကာယကံနဲ့ဝစီကံမကောင်းမှုတို့မကျူးလွန်မိအောင်စောင့်စည်းတာကိုတန်ဝရလို့ခေါ်တယ်။ကာယကံမကောင်းမှုတွေမကျူးလွန်မိအောင်စောင့်စည်းတာရယ်ဝစီကံမကောင်းမှုတွေမကျူးလွန်မိအောင်စောင့်စည်းတာကိုတန်ဝရအခုဘုန်းကြီးတို့ယောဂီများလူပုဂ္ဂိုလ်များပဲဖြစ်စေ အာမဏိများပဲဖြစ်စေယဟန်ပုဂ္ဂိုလ်များပဲဖြစ်စေမိမိတို့စောင့်ထိန်ထားတဲ့အဲ့ဒီသီလလေးတွေမကြိုးမပေါက်မပြောင်းမကြမ်းအောင်စောင့်စည်းတာကိုတံဝရလို့ခေါ်တာပဲနောက်အာစာရဂောဇရတံပန်နောဝိဟရတိအာစာရအကျင့်အာစာရနဲ့ဂောဇရချက်စားရာဒီတော့အာစာရတံပန္နဂောဇရတံပန္နနှမျိုးပေါ့

တဆင့်နှမျိုးသောအနေတနာတိခါပုံများကို ရှောင်ကျင်ရင်တဲ့ဒါအာစာရတံပန္နာခေါ်တယ်။ယဟန်တော်များရှောင်ကျင်ရမယ်အနေတနာတိခါပုံတည်။အဲ့ဒါပါဠိလေးဆိုတော့တတိပေခြင်းပန်းပေခြင်းပေါ့။တရားဓမ္မများရဲ့စစ်မှန်တဲ့တတ္ထာတရားတွေပြည့်စည်အောင်တတိပေတာပန်းပေတာစသည်ပေါ့လေ။အဲ့ဒီတစ်ဆက်နှမျိုးသောအနေတနာတိခါပုံများကိုရှောင်ကျင်ရင် အဲ့ဒီပုဂ္ဂိုလ်ဟာအာသာရတမ္ပန္နာအကျင့်အာသာရနဲ့ပြည့်စုံတယ်။ဂောသရတမ္ပန္နာဆိုတာကတော့ဂောသရဆိုတာကျက်သားရပဲလေ။ကျက်သားရဂောသရနဲ့ပြည့်စုံရမယ်ဆိုတော့ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးများဒီနေ့ကဟောခဲ့ပြီပဲမြတ်စွာဘုရားကသူ့ရဲ့တတိတဝကများကိုတတိပဋ္ဌာန်အာယုံကို အပိုင်ပေးထားတယ်တတိပဋ္ဌာန်နယ်မြေပေါ့။ ကာယ ानु ပတနာတတိပဋ္ဌာန်ဝေဒနာ ानु ပတနာစိတ် ानु ပတနာဓမ္မ ानु ပတနာဆိုတဲ့ဒီတတိပဋ္ဌာန်နေမြေဟာတရားရှုပွားအထုတ်နေတဲ့ယောဂီများရဲ့ကျက်စားရမယ်နေမြေဘာလုပ်ရမယ်နေမြေလဲယောဂီတို့ရဲ့စိတ်ဟာဒီတတိပဋ္ဌာန်အာယုန်ထဲမှာပဲကျက်စားရမယ်တခြားအာယုန်တွေထဲမှာမကျက်စားရဘူး တကယ်လို့တခြားအာယုန်ထဲမှာကျက်စားနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အာကောစရပဲမကျက်စားတဲ့နေရာတွေကိုကျက်စားတာကောသရတမ္ပန္နဆိုတာကတတိပဋ္ဌာန်အာယုန်ထဲမှာကျက်စားတာဒါကိုကောသရတမ္ပန္နအထူးအဖြင့်ဒီမှာမကျက်စားတဲ့အရာဌာနမသွားလာတဲ့နေရာဌာန6မျိုးလို့ဘုန်းကြီးတို့ဒီမှာ ဝိနည်းကျမ်းစာများမှာဖွင့်ပြထားတယ်။ယဟန်တော်များမသွားလာတဲ့နေရာဌာန6မျိုးတဲ့။အဲ့ဒီ6မျိုးကဘာတွေလဲဆိုတော့နံပါတ်1ပိတံသာမအိမ်ကိုယဟန်တော်များမသွားလာကောင်းဘူးတဲ့။နံပါတ်2တဲ့မုတ်ဆိုးမများကြီးနေတဲ့အိမ်ပေါ့လင်ယောက်ျားများမရှိဘူး။ မိမမုတ်ဆိုးမှများကြည့်တယ်နေတဲ့အေးရန်တော်များမသွားလာကောင်းနောက်နံပါတ်3အိမ်အောင်မရှိဘဲနဲ့အပြိုကြီးများကြည့်တယ်နေတဲ့အေးအပြိုကြီးတို့နေတဲ့အေးရန်တော်များမသွားလာမဝင်ထွက်ကောင်းနံပါတ်4ပန်းတုတ်အိမ်နဲ့နှပုံးပန်းတုတ် ယောက်ျားမဟုတ်မိန်းမမဟုတ်ယောက်ျားတစ်လက်မိန်းမတစ်လက်သူ့ရဲ့လာရာသီနဲ့လှည့်ပြောင်းဖြစ်နေတဲ့နှပုံပန်းတို့ရဲ့အေးမသွားလာကောင်းမွန်းနောက်နံပါတ်5ဘိက္ခုနီမတို့ကြောင်းဒါမြတ်စွာဘုရားလက်ထက်ကပေါ့ယခုခေတ်ဆိုရင်သီလရှင်များကြည့်တဲ့နေတဲ့ကြောင်းမသွားလာကောင်းနံပါတ်6အရက်ဆိုင်နဲ့ မူရင်မေ့လျော့စေတတ်တဲ့အရက်သေးစားတွေအဲ့ဒီလိုရောင်းချတဲ့ဆိုင်မသွားလာကောင်းအဲ့ဒီလိုနေရာမျိုးကိုခဏခဏသွားလာရင်အများရဲ့အပြစ်တင်ခံရမယ်အကဲ့ရဲ့ခံရမယ်နောက်ဆုံးအစွတ်အစွဲခံရမယ်ဒါကြောင့်အဲ့ဒီနေရာများကိုယဟန်တော်များမသွားလာတဲ့နဲ့အာဂောဇရဌာနလို့ခေါ်တယ် ဗာဌာနတယ်လေတွမ်းလာတဲ့နေဌာနလားမတွမ်းလာတဲ့နေဌာနလားအေးအဲ့ဒီလိုနေရာမျိုးကိုမတွမ်းလာတဲ့ဒီလိုနေရာမျိုးကိုမတွမ်းလာရအောင်အဲ့ဒီနေရာတွေကိုမသွားဘဲရှောင်ကျင်လိုက်လို့ရှိရင်ကိုတရားလေးနဲ့ကို ရှုနေပွားနေအားထုတ်နေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကောသရတံပန္နာမိမိကျက်စားရမယ်တရားအာယုန်ထဲမှာပဲကျက်စားနေ ဘယ်မှာပဲကျက်စားနေတာလဲအေးတရားအာယုန်ထဲမှာပဲကျက်စားနေတာဒါကြောင့်မို့ဘုန်းကြီးတို့ဒီမှာသီလတပ္ပံတော်ဟောတိသီလနဲ့ပြည့်စုံရမယ်ဆိုတာအဲ့ဒီလိုရှောင်ကျင်တဲ့နာတွေလည်းရှောင်ကျင်ရတယ်နောက်ပြီးတော့ဝိသေတုဘယဓတ္တဝီတမတ္တယသိက္ခတိသိက္ခာပရိတု သိက္ခာဘုတ်အသေးအပွဲလေးဖြစ်ပါစေတဲ့ဒါလေးကတော့မဖြစ်တော့ပါဘူးဆိုပြီးတော့မယုံမသိမပြုတ်ရဘူးတဲ့အဲတော့သိက္ခာဘုတ်အသေးအပွဲလေးဖြစ်ပါစေမကြိုးမပေါက်မပြောင်းမကြမ်းမစွန့်မကွက်ရအောင်စောင့်ရှောက်ပါလေအဲတော့သီလအဲ့လိုမစွန့်မကွက်မကြိုးမပေါက်အောင်စောင့်ရှောက်လို့သီလစင်ကြယ်နေပြီဆိုရင် အဲ့ဒီသင်ကျဲတဲ့သီလကိုအခြေခံပြီးတော့တမာတိပညာအကျင့်တရားတွေကျင့်လို့ရှိရင်စိတ်တည်ကြည်မှုတမာတိတွေနေနေရမလားမြန်မြန်ရမလားမြန်မြန်ကြီးရမယ်စိတ်တည်ကြည်မှုတမာတိတွေထက်သန်အားကောင်းစွာရပြီဆိုရင်ရုပ်တဘောနာမ်တဘောအဖြစ်ပြအိစ္ဆဒုက္ခအနတ္တတဘောဆိုတဲ့ဝိပဿနာဉာဏ်နေရောထက်မလားတုံးမလား ညာလေးနဲ့ထည့်ပြီးတော့ဟောတရားအသိဉာဏ်သူတွေဉာဏ်ဉာဏ်ကြီးမရနိုင်ဘူးလားကဲဒီတော့တရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်များမှာသီလပြည့်စုံတဲ့သလားမပြည့်စုံတဲ့မူလားသီလဟာအရေးကြီးသလားအရေးမကြီးဘူးလားဒါကြောင့်ကျမ်းဂန်များမှာတေကရောဟနာတောပါဏံအဉ္ညာသီလံတမံကုတော ဒွါရဝပန္နနိဗ္ဗာန်နဂရတဘဝေတနေသီလ990အတွေ့အသွဲအဝဝကျင့်ဝတ်သီလနှင့်အစစဂုံရီစုံကြီးတူမြတ်သောအင်းညာအခြားတပါသောတက္ကရောဟဏသောပန္နံနတ်ပြည်6တန်တရံအကြောင်းဆောင်တန်၄ကားကောင်းသည် ကုတော်အတ္တိလက်လေရှားကြံအမှန်တိတိအပင်မှလျင်ရှိနိုင်ပါတော့အာနိနိဗ္ဗာန်နဂရတာဝါနာတနာကိလေသာကင်းနိဗ္ဗာန်မြေကိုရွှေပြည်တော်ကြီးသို့ဘဝေတနေအိမြကြည်သာတွာလာဝင်ရောက်ခြင်း၌ဒွါရဝပဏာထွက်ဝင်ရကြောင်းတကားကောင်းသည်သည်ကုတောအာတိလက်လက်တွာလာရှားကြံပါလိ၏ ဧကံတိတိမရှိနိုင်တော့အတ္တာတိတကယ်လို့ယောဂီပုဂ္ဂိုလ်ဟာဒီသီလကိုစင်ကြယ်စွာဆောင်ထိန်ပြီးတော့နေမယ်ဆိုရင်နတ်ပြည်တက်ဖို့ရာအတွက်စောင်းတန်းလေကားကောင်းကြီးနဲ့တူတယ်ဒီသီလတရားတကယ်သီလကိုသာစင်ကြယ်အောင်ဆောင်ထိန်ပြီဆိုရင် အပယ်လေးပါးလွတ်ပြီးတော့နတ်ရွာဒုက္ကတိမရောက်နိုင်ဘူးလား တကယ်လို့အဲ့ဒီစင်ကြယ်တဲ့သီလကိုအခြေခံပြီးတော့တတိပဒံဝိပဿနာတရားတွေပွားများအားထုတ်မယ်ဆိုပါရင်ရောနိဗ္ဗာန်ထိအောင်မျက်မှောက်မပြုတ်နိုင်ဘူးလားသွာရံဝါပဏ္ဏနိဗ္ဗာန်သီလကိုစင်ကြယ်စွာစောင့်ထိန်တဲ့ပုဂ္ဂိုလ်စင်ကြယ်တဲ့သီလအခြေခံပြီးကျင့်ပွားအားထုတ်ရင်ဟောဒီနိဗ္ဗာန်သီလတရားဟာနိဗ္ဗာန်ဝင်ဖို့ရာအတွက်တကားပေါက်ကြီးနဲ့တူတယ် နိဗ္ဗာန်ဝင်ဖို့အတွက်သီလတရားဟာဘာနဲ့တူတယ်တကားပေါင်းနဲ့တူတယ်တကားပေါင်းပိတ်ထားရင်ဝင်လို့ရပါမလားအခုဘုန်းကြီးတို့ရွှေမင်းဝန်သာသနာရိပ်သာတဲ့မှာဟိုးအပေါ့ဝဝင်ပေါက်ကြီးကိုပိတ်ထားမယ်ဆိုရင်ရွှေမင်းဝန်ရိပ်သာလာတဲ့ပုဂ္ဂိုလ်ကြီးဝင်လို့ရပါမလားမရဘူးဟောပိတ်ထားမယ်ဆိုရင်အတွင်းကပုဂ္ဂိုလ်ကြီးရော ထွက်လို့ရပါမလားတကယ်လို့ပွင့်ထားလိုက်ပြီဆိုရင်အဲ့ဒီတကားကနေရိတ်တာအတွင်းကိုရောက်အောင်ဝင်လို့မရဘူးလား အေးဒါကြောင့်အခုဒီသီလတရားဟာလည်းပဲနိဗ္ဗာန်ဝင်ဖို့အတွက်တော့ဖြင့်တကားပေါက်ကြီးနဲ့တူတယ်တိတ်ကို အရေးမပါဘူးလားဗျာဒီသီလတရားအရေးပါတယ်ကဲဒါလေးကိုဘုန်းကြီးတို့ဆိုကြည့်အောင်လေမှတ်တမ်းလေးဘုန်းကြီးတို့တင်ကြတယ်အဲ့ဒါလေးကိုဒီမှာသီလပြည့်စုံတဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီမှာသီလတရားဟာအာကိုလောက်တယ်နတ်ပြည်တက်ဖို့ရဒီသီလဟာလေကားနဲ့အဲစောင့်တန်းလေကားကြီးနဲ့တူတယ် နိဗ္ဗာန်ဝင်ဖို့ရာကြတော့ဒီသီလတရားဟာတကားပေါက်ကြီးနဲ့မတူဘူးလားကဲဆိုကြည့်လိုက်နတ်ပြည်တယံလေကမှန်ဧကံမှတ်ကြကျင့်သီလနတ်ပြည်တယံလေကမှန် ဧကံမัจจကျင့်သီလဆုလိုက်ပါနိဗ္ဗာန်ဝိညာဉ်တက္ကမံ ဧကံမှတ်ကြအကျင့်သီလနိဗ္ဗာန်ဝင်ယံတကမှန်ဧကံမှတ်ကြအကျင့်သီလ နတ်ယွာနိဗ္ဗာန်ရောက်ကြောင်းမှန်ဧကံမှတ်ကြကျင့်သီလနတ်ယွာနိဗ္ဗာန်ရောက်ကြောင်းမှန်ဧကံမှတ်ကြကျင့်သီလ ဒီတော့ဘုန်းကြီးတို့ယောဂီများနတ်ရွာရောက်ခြင်းနဲ့နတ်ပြည်ရောက်ခြင်းနဲ့ဆိုရင်လည်းပဲဒီသီလအကျင့်မကျင့်ရဘူးလားနိဗ္ဗာန်ကိုဝင်းခြင်းနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့ဆိုရင်လည်းပဲဒီသီလတရားတွေစင်ကြယ်အောင်မဆောင်ထင်ရဘူးလားဒီသီလတရားတွေစင်ကြယ်လို့စင်ကြယ်တဲ့သီလအခြေခံပြီးတော့တတိပဌာဝိပဿနာတရားတွေကိုရိုးရိုးသေးသေးရှုမယ်ပွားမယ်အားထုတ်မယ်ဆိုပါရင်စိတ်ကြည်မှုတမာရီတရားတွေနေနေရမလားမြန်မြန်ရမလား စိတ်တည်ကြည်မှုတမာရီတရားတွေထက်တန်အားကောင်းစွာရလာလို့ရှိရင်နဲ့ယုံနာအဖြစ်အပျက်ကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်နေရောထက်လာမလားတုံသွားမလားဝိပဿနာဉာဏ်နေထက်လို့ဒီဉာဏ်နေအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုပါရင်နိဗ္ဗာန်နဲ့နီးမလားဝေးမလားနိဗ္ဗာန်နဲ့နီးလို့တပြည့်ပြည့်နိဗ္ဗာန်ထိအောင်ရော မျက်မှောက်မပြုတ်နိုင်ပေဘူးလားဗျာဒီတော့တရားအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေအတွက်သီလဟာ ကယ်အရေးကြီးသလားအရေးမကြီးဘူးလားသိအရေးကြီးတယ်တကယ်လို့တရားတွေကြိုးစားတယ်အားထုတ်တယ်တနေ့လုံးအနေအားဖြင့်မလုံပဲမရွှေပဲနဲ့ထိုင်ပြီးတော့ဘလောက်ပဲရှုမှတ်နေနေအစာအစာတွေမစားမတော့ပဲနဲ့ဘလောက်ပဲကြိုးစားနေတယ်ပြောပြောအဲ့ဒီပုဂ္ဂိုလ်သီလမှမစင်ကြယ်ရင်တရားရနိုင်ပါမလား အဲ့ဒီတရားမရနိုင်တဲ့တာရကလေးတစ်ခုကိုဘုန်းကြီးတို့ပြောပြမယ်လေကတ္တဗမြတ်စွာဘုရားရှင်လက်ထက်တော်အခါကာလတုန်းကယဟန်တော်လေးတစ်ပါးတောထွက်ပြီးတော့တရားအားထုတ်တယ်အဲ့ဒီယဟန်တော်လေးဟာမြတ်စွာဘုရားကတ္တဗမြတ်စွာဘုရားရှင်ရဲ့သာသနာတော်နောက်ပိုင်းမှာယဟန်ပြုတဲ့ပုဂ္ဂိုလ်လေး မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးကွယ်တော့မယ်ဆိုတဲ့အခါကဏ္ဍကြတော့သာသနာဝန်တန်းဖြစ်တဲ့ရှင်ယဟန်နေဟာဝိနည်းသိက္ခာပုဒ်တွေကိုမယူသေးကြတော့ဘူးဘုရားရှင်ဟောကြားထားတဲ့ဘုရားရှင်ပြညတ်ထားတဲ့သိက္ခာပုဒ်တွေကိုယူယူသေးသေးမကျင့်ကြံတော့မိမိဘုံလလဘပေါ်များရေးအတွက်သာလျင်ကျင့်ကြံအထုတ်ပြီးတော့နေကြတယ် ဒီကမှဒီယဟန်တော်လေးဟာသာသနာတော်ကြီးလဲကွယ်တော့မယ်ဆိုတဲ့အရေးကိုမြင်တယ်သာသနာကွယ်တော့မယ်ဆိုတာဘုန်းကြီးတို့ဘာကိုလေ့လာကြည့်ရမှလဲဆိုရင်တခြားမကြည့်နဲ့ကိုယ်သာသနာဝန်တန်းနေကိုပဲပြန်ကြည့်သာသနာဝန်တန်းဖြစ်တဲ့ပုဂ္ဂိုလ်ကြီးတကယ်ဝိနည်းတိတ်ကဗုဒ္ဓေကိုရိုးရိုးသေးသေးကျင့်ကြံအားထုတ်မှုရှိတယ်မရှိဘူးဆိုတာကိုသာလေ့လာကြည့်လိုက် ယဟန်တန်ဃာတော်တွေဟာမြတ်စွာဘုရားရှင်ရဲ့သုံးပါးဖြစ်တဲ့သီလဝိနည်းသီလသိက္ခာပုဒ်တွေကိုရိုးရိုးသေးသေးမကျင့်မကြံ့ကြတော့လူတွေရဲ့အကျင့်ကိုသာလိုက်ပြီးတော့ကျင့်နေကြတယ်လူတွေနေသလိုနေတယ်လူတွေပြောသလိုပြောတယ်လူတွေသွားသလိုသွားတယ်လူတွေစားသလိုစားတယ်လူနေနေလူပြောပြောလူကျင့်ကျင့်နေကြပြီဆိုရင်ဒီသာသနာတော်ကြီးကွယ်တော့မယ် သာသနာဝန်ထမ်းဖြစ်တဲ့ပုဂ္ဂိုလ်တွေဟာနေတော့လေလူနေနေတယ်သွားတော့လေလူနေသွားတယ်ပြောတော့လေလူပြောပြောတယ်ကျင့်တော့လေလူကျင့်ကျင့်နေပြီအဲဒီလိုဆိုရင် သာသနာတော်ကြီးကွယ်ပကိုနေပြီဒီတော့ကတ္တဗမြတ်စွာဘုရားရှင်သာသနာတော်ကြီးကွယ်တော့မယ်ဆိုတော့အဲဒီသာသနာဝန်ထမ်းဖြစ်တဲ့ယဟန်သာမဏေတွေမြတ်စွာဘုရားရဲ့အဆုံးအမတိုင်းမလိုက်နာတော့ အဲလိုမလိုက်နာပဲနဲ့နေထိုင်ကြတာမြင်ချင်းအဖြစ်ကြည်ချင်းအဖြစ်သာသနာတော်ကြီးကွယ်တော့မေငါမှလည်းပဲအာကိုနိုင်လောက်တဲ့တရားသိညာတူးလည်းမရသေးဘူးဒီတော့ကာမဝါတိနိကမဝါတိရွာเจ้าမြို့เจ้าနေရင်နေတဲ့အကျင့်ကိုရှောင်ပြီးတော့အရိညာဝါတိငါတောရမိမဖြစ်မယ်တောထွက်မှဖြစ်မယ်ဘာလို့မှဖြစ်မှာလဲ တောထွက်မှဖြစ်တော့မယ်တရားကိုယ်သာရိုးရိုးသေးသေးတရားကိုယ်သာဇောင်းပေးပြီးတော့ဒီတရားအလုပ်ကိုယ်သာကြိုးကြိုးဆန်းဆန်းကအထုတ်မှဖြစ်တော့မယ်ဆိုပြီးတော့အဲ့ဒီမှာဧကစရီတပါးဒီတောထွက်ပြီးတော့တရားအထုတ်တယ်အဲ့လိုတပါးနဲ့တောထွက်ပြီးတော့တရားအထုတ်တဲ့အခါကဏ္ဍကြပြန်တော့လူများဟာလေ တကယ်လှုပ်လှုပ်တဲ့ပုဂ္ဂိုလ်ဆိုပြန်တော့လေလူတကာဓမ္မရိဟာအနှောက်အယှက်တွေဖြစ်ပြန်တယ်အဲ့ဒီမှာတပားတဲ့ဧကစာရီတရားအာထုတ်နဲ့အာထုတ်နေတဲ့ပုဂ္ဂိုလ်နောက်ကနေပြီးတော့တကောက်ကောက်လူတွေကလိုက်ကြပြန်တယ်လူတွေကတခါနဲ့သွားပြီးစုယုံကြပြန်တယ်စုဝေးကြပြန်တယ်အဲ့ဒီအာထုံနေတဲ့ပုဂ္ဂိုလ်ကိုယဟန္တာပုဂ္ဂိုလ်ရဲ့လို့လည်းပဲသူတို့အခေါ်အဝေါ်အနေအချင်းသမုတ်ကြပြန်တယ် အဲ့ဒီပုဂ္ဂိုလ်ထံသွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုသွားပြီးတော့ဆူတောင်းလို့ရှိရင်ဆူတောင်းနိုင်ပြည့်တယ်ဆိုပြီးတော့အမျိုးမျိုးတည်င်းတွေလွှင့်ညာပြန်နေအဲ့ဒါလူတွေကလုံနေတာဘသူတွေကလုံတာလဲလူတွေကလုံနေတာဟိုမှာတောထဲမှာတပားတဲ့ဧကစားကြီးကိုတရားကိုကြိုးစားပြီးတော့ကျင့်ပါမယ်ဆိုတဲ့ပုဂ္ဂိုလ်နောက်ကနေပြီးတော့တကောက်ကောက်တရားတကယ်လူလားတဲ့ပုဂ္ဂိုလ်ဆိုရင်ပြိတ္တတွေဟာတရားရဲ့အန္တရာယ်ပဲ ဘာရဲ့အန္တရာယ်လဲတရားရဲ့အန္တရာယ်ပဲတရားတကယ်လိုလားတဲ့ပုဂ္ဂိုလ်ကပရိသတ်ကိုလိုလားသလားမလိုလားဘူးလားမလိုလားဘူးအဲ့တော့ပရိသတ်မလိုလားလို့တရားတကယ်လိုလားလို့တော်ရဲထွက်ပြီးတော့တရားကျင့်ပြန်တော့လူတွေကလိုက်ပြန်နေနောက်ဆုံးလေနားလည်အောင်ပြောမယ်အခုခေတ်ပြောပြောရရင်ကနန်းလိုက်တောင်းကြပြန်နေဘာလို့ကြတာလဲလိုက်ကနန်းလိုက်တောင်းနေတာပဲ အမျိုးမျိုးဟိုကိုရောကတခါနဲ့နှစ်ဖူးကုတ်ပြန်တော့အဲ့ဒီနှစ်ဖူးကုတ်တာကိုပဲကနန်းလို့မှတ်ပြန်ပြီအချောင်းဆိုးပြန်တော့ဒီအချောင်းဆိုးတာကိုပဲတဏ္ဍခါချောင်းဆိုးတယ်လုတ်ပြန်ပြီအဲ့ဒီမှာနောက်ကနေပြီးတော့တခါနဲ့တယုံယုံတုံးအောင်နဲ့လိုက်တော့ဒီကိုရောတရားအထုတ်လို့ရပါဦးမလားမရဘူးအပေါ်ဟောဒီယဟန်တော်လေးလေဒီတိုင်းပဲတရားအထုတ်လို့မရဘူး လူတွေကနေပြီးတော့မျိုးမျိုးပုံပုံလိုက်ပြီးတော့နှောက်ရှက်နေတဲ့အတွက်ကြောင့်ဒီနေရာတော့ဖြင့်လူတွေနဲ့နှီးတယ်ငါတရားအထုလို့မရတော့လူတွေနဲ့ဝေးရာဖြစ်တဲ့နေရာကိုသွားမှပဲဆိုပြီးတော့အဲ့ဒီမှာမြင့်ရဲ့တစ်ဖက်ကန်းကိုသွားမယ်ဆိုပြီးတော့လှိကရိုလေးနဲ့ဟိုဘက်ဟိုဘက်မှာတော့ဖြင့်လူနေအင်ဂျင်နေတယ်တောရတောရဒေတာဖြစ်တယ်မြို့နဲ့ဝေးတယ်ရွာနဲ့ဝေးတယ် ဒါကြောင့်အဲ့ဒီနေရာမြို့ကိုသွားပြီးတော့တရားအထုတ်မယ်ဆိုပြီးတော့အဲ့ဒီမှာလှေကလေးလေးနဲ့ကူးတော့ဒီဘက်ကန်းကနေဟိုဘက်ကန်းကူးရမှာဖြစ်တယ်။မယဟန်တော်လေးကအနားမှာရှိတဲ့ပိန်းမြက်ကလေးကိုပိန်းပင်လေးကိုကင်ထားတယ်ပိန်းရွက်ကလေး။အဲလိုပိန်းရွက်ကလေးကိုကင်ထားတော့အဲ့ဒီမှာလေပေါ်မှာလူပြည့်ပြီဆိုတဲ့အခါလေသမားကလေထိုးဝါးနဲ့ကန်းကနေခွာရ။ကန်းမှာကတ်ထားတဲ့လေကိုခွာခြင်းတဲ့အခါကျတော့ထိုးဝါးနဲ့ကန်းကိုမလုပ်ရနဲ့။ ထိုးပြီးတော့ခွာလိုက်ရအဲ့လိုထိုးပြီးခွာလိုက်တယ်ဆိုရင်ပဲကိုတော်လေးကယဟန်တော်လေးကအဲ့ဒီပိန်ရွက်ကလေးကိုကင်ထားတာဖြစ်တဲ့အခါကျတော့လှေကတခါလေရှေ့ကိုတိုးပြီးသွားလိုက်တယ်ဆိုရင်ပဲအဲ့ဒီပိန်ရွက်ကိုဆွဲဖြတ်တယ်လို့မဖြစ်ဘူးလားအဲ့ဒီမှာလှေကခွာသွားတယ်ဆိုရင်ကံကခွာသွားတယ်ဆိုရင်ကံကလွတ်သွားတာနဲ့ကိုတော်လေးဆွဲထားတဲ့ပိန်ရွက်ကိုဆွဲဖြတ်တယ်လို့ဖြစ်သွားပြီ။ ယဟတော်တို့မြည်သည်တစ်ပင်ပန်းပင်တွေကို ဖြတ်ကောင်းစိတ်ကောင်းသလားဖြတ်လဲမဖြတ်ကောင်းမှုစိတ်လဲမစိတ်ကောင်းမှုခုလဲမခုကောင်းမှုအဲ့လိုတစ်ပင်တွေကိုမခုကောင်းမှုတစ်ပင်တွေကိုမဖြတ်ကောင်းမှုတရွေ့တွေကိုမစိတ်ကောင်းမှုစိတ်လို့ရှိရင်အပြစ်အာဘာတင်သည်တဲ့အဲ့ဒီမှာအာဘာတင်သည် သို့တော့ကြီးလေးတဲ့အဘတ်တော့မဟုတ်ပါဘူးကရုကအဘတ်မဟုတ်ဘူးလဟုကအဘတ်ကလေးလဟုကအဘတ်ကလေးတင်းသွားလို့ရှိရင်အဘတ်ဖြေမယ်ဆိုရင်ဒီအဘတ်တွေမစင်ကြယ်နိုင်ဘူးလားစင်ကြယ်သွားနိုင်တယ်အဲ့ဒီမှာယဟန်တော်လေးကမိမိမှာအပြစ်အဘတ်တော်ဖြင့်တင့်သွားပြီငါအပြစ်အဘတ်မှမှပြေပြောင်းအောင်ဖြေပြောင်းမှပဲဆိုပြီးတော့အဘတ်ဖြေဖို့ယဟန်အဖို့ရှာတယ် အဘဖြေဖို့ယဟန်ပေါ်ရှာတယ်ကတ္တဝမြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးကကွယ်တော့မှတဖြည်းဖြည်းညော့တော့ညော့နေသွားပြီသာသနာတော်ဟာတဖြည်းဖြည်းနဲ့နဲ့နဲ့နဲ့သွားပြီသာသနာဝန်တန်ရှင်ယဟန်လေးကလည်းပဲတဖြည်းဖြည်းရှားပန်းသွားပြီဆိုတော့တောရွာဒီသဒီမှာယဟန်တော်ကြီးရှိသေးရဲ့လားမရှိတော့အဲ့ဒီယဟန်တော်လေးမှာမိမိတင့်နေတဲ့အပြစ်အာဘကိုဖြေပြောက်လို့မရဘူးဖြစ်သွားတယ် အဲဒီမှာအာဘာမဖြစ်ရပင်နေရန်တော်လေးမှာကတ္တဗမြတ်စွာဘုရားလက်ထက်ဆိုတော့နှစ်ပေါင်းကနှစ်ပေါင်းတန်းမှာဖြစ်တယ်ကတ္တဗမြတ်စွာဘုရားဟာနှစ်ပေါင်းဘယ်နှပေါင်းတန်းလဲနှစ်ပေါင်းနှစ်ပေါင်းတန်းမှာပွင့်လာဆိုတော့အဲ့ဒီယဟန်တော်လေးဟာနှစ်ပေါင်းနှစ်ပေါင်းတိုင်တိုင်တရားအားထုတ်တဲ့နှစ်ပေါင်းဘယ်လောက်အားထုတ်တာလဲနှစ်ပေါင်းနှစ်ပေါင်းတိုင်တိုင်တရားဒီအားထုတ်တယ်သို့တော်လည်းပဲ မိမိမှာအပြစ်အဘာသိနေတဲ့အတွက်ကြောင့်မို့အဲဒီသီလနဲ့စပ်ပြီးတော့တန်တရားကုက္ကုစာဖြစ်နေတယ်သီလနဲ့ပတ်သက်ပြီးတော့တန်တရားကုက္ကုစာဖြစ်နေတယ်ဒီအပြစ်အဘလေးကိုမဖြေရသေးပဲဖြစ်နေတယ်အဲလိုအပြစ်အဘလေးမဖြေရပဲဖြစ်နေတဲ့အတွက်ကြောင့်မို့သီလမစင်ကြယ်တဲ့အတွက်ကြောင့်တရားဤအာထုတ်နေပေမဲ့တမာတိရသလားမရဘူးလား သမာဓိမရတဲ့အခါကလည်းကြတော့ယုံနာဖြစ်ဖြစ်ဒီသိမြင်နိုင်တဲ့ဝိပဿနာဉာဏ်နေရောသူ့မှာဖြစ်ရလားဗျာဝိပဿနာဉာဏ်နေလည်းမဖြစ်ဘူးတရားအသိဉာဏ်ဒူးလည်းမရဘူးတရားတွေတော့အာထုတ်နေတာနှစ်ပေါင်းဘယ်နှပေါင်းလဲလဲနှစ်ပေါင်းနှစ်ပေါင်းတိုင်းတိုင်းအာထုတ်တာသီလမစင်ကြဲတဲ့အတွက်ကြောင့်မို့အဲ့ဒီယဟန်တော်လေးမှတရားရရလားဗျာနောက်ဆုံးလေယဟန်တော်လေးမှပြန်တော်မူကန်ဒီအချိန်ရောက်ပြီ အဘဖြေခြင်းနဲ့အဘလည်းဖြေမသွားရရှာဘူးသာသနာတော်ကြီးကကွယ်ကန်နေအချိန်ဆိုတော့ယဟန်တော်တွေကလည်းပဲအလိုရှာပါသွားပြီးနေသွားပြီဒီမှာအပြစ်အဘကလေးလည်းပဲမဖြေပြောင်းရဘဲနဲ့အဲ့ဒီမှာနှစ်ပေါင်း2000တိုင်းနဲ့ယဟန်ဘုရားမှာနေပြီးတော့တရားတွေအားထုတ်သွားပြီမယ်လို့လည်းပဲသီလမစင်ကြဲတဲ့အတွေ့အကြုံမူတရားမရဘူးနောက်ဆုံးပြန်လွန်တော်မူသွားတဲ့အခါကဏ္ဍကြတော့မွေးနှကားကြီးသွားဖြစ်တယ် ဘာသွားဖြစ်တာလဲမွေနဂါကြီးသွားဖြစ်တယ်ဟောဒီမှာဝိပဿနာတရားတွေအာထုတ်တာဘုန်းကြီးတို့ယောဂီများဘယ်လောက်အာထုတ်သွားတာလဲနှစ်ပေါင်း2000အခုယောဂီတို့နှစ်လမပြည့်သေးဘူးရက်ပဲတွက်နေတယ်တချို့ကလည်းပဲ10ရက်အာထုတ်မှာကိုတခါလေရက်ပဲတွက်နေတော့တာအခုဟိုမှာနှစ်ပေါင်းနှစ်ပေါင်းတိုင်တိုင်အာထုတ်တာဘယ်လောက်အာထုတ်တာလဲနှစ်ပေါင်းနှစ်ပေါင်းနှစ်ပေါင်းတိုင်တိုင်အာထုတ်တယ် သီလမစင်ကြယ်ရင်ဘလောက်ပဲအာထုတ်အာထုတ်တရားရပါမလားဒီယဟန်တော်လေးကိုသိချာကြည့်နော်ယဟန်တော်လေးမှာအပြစ်အပတ်ဟာကြီးလေးတဲ့အပြစ်လားပေါ်ပါတဲ့အပြစ်လားတကယ်ပေါ်ပါတဲ့အပြစ်အပတ်ကလေးဖြေလိုက်တာလေးနဲ့ဒေသနာပြောကြားလိုက်တာလေးနဲ့အပြစ်အပတ်ပြေပြောက်သွားမှာဒါပေမဲ့ဒီလောက်အပတ်အသေးစားအပတ်ကလေးတင့်သွားတာဒါလေးမစင်ကြယ်တာနဲ့ပဲတရားအားထုတ်တဲ့အခါကဏ္ဍကြတော့ဟော တမာရီမဖြစ်ကြဘူးဝိပဿနာဉာဏ်လေးမဖြစ်ဘူးနောက်ဆုံးကြတော့အဲ့ဒီမှာတရားတူရမသွားဘူးတရားရမသွားတာသီလစင်ကြယ်လို့လားမစင်ကြယ်လို့လားဗျာမစင်ကြယ်လို့ဒါကြောင့်သီလမစင်ကြယ်လို့ရှိရင်တရားဒီဘလောက်ပဲအာတုအာတုအစာမစားရေမတော့ဘလောက်ပဲအစင်ရခံဘလောက်ပင်မခံတနေ့လုံးမထားဘူးမလှုပ်ဘူးထိုင်နေနေဒီပုဂ္ဂိုလ်တရားရမလားမရဘူးလားဒါကြောင့်မရတာလေ ဒီအဲ့ဒါလေးကိုသဘောပေါက်သီလမစင်ကြရင်ဘာမှလုပ်လို့မရဘူးဆိုတာသဘောပေါက်တရားအားထုတ်တဲ့ပုဂ္ဂိုလ်ကလူဆိုရင်လည်းပဲလူသီလစင်ကြယ်ဖို့မလိုဘူးလားအဲသီလရှင်များဆိုရင်လည်းသီလရှင်တို့ဆောင်ထိန်ထားတဲ့သီလစင်ကြယ်ဖို့မလိုဘူးလားသာမဏေများယဟန်တော်များဆိုရင်လည်းယဟန်တော်တို့ရဲ့သီလသာမဏေတို့ရဲ့သီလစင်ကြယ်ဖို့မလိုဘူးလားအေးမစင်ကြယ်ရင်ကိုအားထုတ်တဲ့တရားပြည့်စုံမှာမလား အေးစင်ကြဲပြီဆိုရင်ကတော့ပြင်တခဏချင်းနဲ့တရားတွေမရနိုင်ဘူးလားတခဏချင်းနဲ့ဒီနာစင်ကြဲရင်ရနိုင်တယ်ဘုန်းကြီးတို့မြတ်စွာဘုရားရှင်ပြိဋိဘဝန်ဆံတော်မူပြီးတဲ့နောက်တိဟိုကျွန်းမှာအဲဒီမှာတိဟိုကျွန်းမှာဘုန်းကြီးတို့စီရဂုံပါဆိုတဲ့အရက်မှာတည်င်းသုံးတော်မူတဲ့အံဘခါရကမဟာတိတ်တဆိုတဲ့မထေရကြီး အဲဒီမှာမဟာတိတ်တဆိုတဲ့မထေကြီးဟာအနုဒါရဆိုတဲ့မြို့ကိုဖျားဘူးသွားတာဘုန်းကြီးတို့အဲ့ဒီတီဟိုကျွန်းအနုဒါရမြို့ဆိုတာအခုချိန်ထိအောင်ရှိပါလေအခုလည်းပဲဘုရားကြောင့်ကံနေအများကြီးရှိတယ်ဘုရားဆိုရင်ဘုန်းကြီးတို့ပကံမာလို့ပေါ့ဗျာအဲ့ဒီမှာပိစေတိဘုရားအစေတိပတုအဟောင်းနေအပြက်တွေကျောင်းနေဆိုရင်လည်းပဲတိုင်နေပဲရှိတယ်ကျောင်းဟောင်းကျောင်းပြက်တွေ တစ်ချိန်ကဒါကိုကြည်ချင်းအပြင်ဒီနေရာမှာသာသနာထွန်းကားသလားမထွန်းကားဘူးလားသာသနာအတော်ထွန်းကားခဲ့တဲ့နေရာဆိုတာတင်ရှားတယ်အဲ့ဒီမှာအမကရကမဟာဒိဋ္ဌမထေရကြီးကဒီအနုရာဒမြို့ဘုရားဘူးကြွားတယ်အဲ့ဒီမှာဘုန်းကြီးတို့ဒီကသကိုင်းကကောင်းမှုတော်လို့ဘုရားကြီးမျိုးရှိတယ် အဲဒီမှာဘုန်းကြီးတို့ဒီမှာမြန်မာနိုင်ငံမှာကောင်းမှုတော်ဘုရားကြီးဟာအဲ့ဒီကဘုရားကိုပုံစံယူပြီးတော့နမူနာယူပြီးတော့တည်တယ်ဘုရားမျိုးလို့ဆိုရမှာပဲအဲဒီမှာကြီးကြီးလေးရှိအဲ့ဒီအနုဒါဒမျိုးကိုဘုရားဘူးကြွတော့ရှေးခေတ်ကဆိုတော့ဘုန်းကြီးတို့ယောဂီများဝိနည်းကိုတကယ်ယုံသိလေးစားကြတဲ့ပုဂ္ဂိုလ်များနွားနဲ့တက်ပြီးတော့မောင်းတဲ့လှဲမြင်းနဲ့တက်ပြီးတော့မောင်းတဲ့လှဲ ကျမ်းမာနေလျက်တန်းနဲ့စီကောင်းသလားမစီကောင်းဘူးလားမစီကောင်းဘူးမစီကောင်းတော့ဝိနည်းတကယ်ယူသေးတဲ့ပုဂ္ဂိုလ်ဆိုတော့အဲဒီလိုလဲရင်မြင်းရင်မစီတော့ခြေချင်းမဲ့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့ကြွတပိတ်တလုံးသင်္ကန်းသုံးတယ်နဲ့ကြွတယ်ရောက်ရန်အရတ်မှစွမ်းကန်စားရောက်တဲ့အရတ်မှပါလို့ပဲစွမ်းကန်စားတယ်မနဲ့အာယုံစွမ်းလေးစွမ်းကန်စားစပီတာနဲ့ရှေ့ခရီးဆက် ခရီးဆက်လို့နေ့လမ်းမှာရွာတွေ့ပြီဆိုရင်အဲ့ဒီမှာရွာကိုဆုံးခံဝင်ဝင်ပြီးတော့ဆုံးခံဆုံးခံပြီးတော့ရသမျှလေးနဲ့နေစွမ်းပုံပေးပုံပေးပြီးရင်ခရီးနားမှလားဆက်မှလားဆက်တာအဲ့ဒီလိုဆက်ပြီးတော့ညရောက်ပြီဆိုတဲ့အခါကျတော့မှအဲ့ဒီမှာရွာမှာရောက်ရောက်တဲ့ရွာမှာအဲ့ဒီမှာတညတာနား နားပြီးရင်အဲ့ဒီလိုပဲနည်းနည်းစောစောအာယုံစွမ်းခံပြီးတော့အာယုံစွမ်းလေးပုံပေးပြီးတော့ရှေ့ခရီးဆက်အဲ့ဒီလိုနဲ့ခရီးဆက်လိုက်တာဒီမဟာတိတ်တမထေမြတ်ကြီးခရီးကရွာအဆက်ဝေးတဲ့နေရာရောက်သွားတော့အဲ့ဒီမှာနေစွမ်းခံချိန်မရတော့နေစွမ်းခံစရာရွာမရှိတော့စွမ်းခံပြီးတော့နေစွမ်းမဖုံးပေးရအဲ့ဒီမှာပင်ပန်းပြီးတော့ ခရီးလမ်းမှာအရိတ်ကောင်းတဲ့သစ်ပင်တပင်အရင်မှာတခါလေတပိတ်လေးပေးမှချပန္နာတဲ့နှစ်ထပ်တင်ကန်းခောက်ပြီးခင်းပြီးအဲ့ဒီမှာခိတ္တခဏအမောပန်းဖြစ်နားတယ်အဲ့ဒီအချိန်မှာခရီးသွားတက္ကတူရောက်လာခရီးသွားတက္ကတူကလည်းပဲသူ့မှာအနုဒါရမြို့ကို သူသွားမှာဖြစ်တော့ခရီးပေါ်မရှိဘူးဖြစ်ဒါနဲ့မထေကြီးတွေ့တဲ့အခါကျတော့မထေကြီးကိုလက်ဥကြီးမိုးရှိခိုးဥချပြီးတော့အရှင်ဘုရားဘယ်ကိုကြွမလဲဘုရားလျှောက်တယ် ရောက်တဲ့အခါကာလကြတော့အဲ့ဒီမှာမထေကြီးကတကားတဲ့ငါအနုရာဓမြို့ကိုသွားမလို့တမဘုရားကံရံတင်လိုက်တာအရှင်ဘုရားနဲ့တပည့်တော်ခကြီးပေါ်အကျင့်နဲ့လိုက်ပြစီဘုရားတပည့်တော်လည်းအဲ့ဒီအနုဒါရမြို့ကိုသွားမလို့ပါဘုရားဆိုတော့တကားတဲ့ငါနဲ့လိုက်ရင်သိခကြီးဖြင့်နှေးနေလိမ့်မယ်တဲ့ငါခကြီးရှည်ရှည်သိပြီးမသွားနိုင်ဖြည်းဖြည်းပဲအသက်အရွယ်ကြီးတာကလည်းတကြောင် အသက်ရကြီးလာတော့ခကြီးမြန်မြန်လည်းမသွားနိုင်ယဟန်တော်ဆိုတော့တခါလဲစွန်ခံဝင်ပြီးတော့စွန်ဖုံးပေးရစွန်ခံပြီးတော့ဖုံးပေးရဒါကြောင့်တင့်မှာခကြီးဖြင့်နေနေလိမ့်မယ်သွားလို့ပြောပါတယ်ဒါပေမဲ့တခါကကိစ္စမရှိပါဘုရားရှင်ဘုရားနဲ့ပဲတပည့်တော်ခကြီးပေါ်ဖြစ်နေတပည့်တော်သွားပါမယ်အဲဒီလိုပြောဆိုလျောက်ထားပြီးတော့မထေကြီးရဲ့အခြေအနေနွန်းညနာမှာလဲညှိုးနွမ်းနေတာမြင်ရတော့အရှင်ဘုရား နေစွမ်းများဖုံးပေးပြီးပါပြီလားလျှောက်တယ်နေစွမ်းများဖုံးပေးပြီးလားပြီလားဆိုတော့မထေရေးမှာမဖုံးပေးရသေးဘူးလေရွာဆက်ဝေးတော့စွမ်းမခံမဖုံးပေးရသေးတော့တုံလိပါဝေစိတ်စိတ်နေတော့အဲ့ဒီမှာတကာကသူ့မှာပန်လာတဲ့ဓမင်းတုံလေးကိုမထေကြီးကိုလှုပ်မလို့သို့တော့နေကြည့်လိုက်တဲ့အခါကျနေကမွန်းတိမ်သွားပြီနေမွန်းတိမ်သွားတဲ့အတွက်ကြောင့်မို့ယဟန်တော်ဒီ နေမွန်းတိမ့်သွားတဲ့အတွက်ကြောင့်မို့ဆွမ်းတို့မုံခဲပွဲတို့တစ်သီးတို့စားကောင်းသလားမစားကောင်းဘူးလားမစားကောင်းတော့အဲ့ဒီမှာသူဆုံးကတ်လို့မရတော့ကတ်လို့မရတော့မထေကြီးမှာဆွမ်းနဲ့မပုံပေးရအသက်ရွယ်ကလည်းကြီးပြီဆိုတော့အံ့အင်ကနဲပြီးတော့တခါလဲနွမ်းတယ်ဒါနဲ့တကာကဘေးပတ်ဝန်းကျင်ကြည့်လိုက်တော့ဟောအခုမထေကြီးနားနေတဲ့အပင်ဟာတရက်ပင်ကြီးဖြစ်တရက်သီးတွေကလည်းမှဲ့ပြီးကြွေကြနေတယ်ဘေးမှာ ဖြစ်တော့စဉ်းစားရတာဒီမထေကြီးဟာဘေးမှာတေအသီးတွေရှိတယ်တေအသီးတွေကြွေကြနေပေမဲ့လို့လည်းပဲနေစွမ်းမဖုံးပေးရသေးပေမဲ့လို့လည်းပဲဘေးမှာရှိတဲ့တေအသီးတွေကိုယ်လက်နဲ့ကိုကောက်ယူပြီးတော့ဖုံးပေးသလားမဖုံးပေးဘူးလားယဟန်တော်တို့မြည်သည်တဲ့လက်ရှိပေမဲ့လက်ကျိုးနေတယ်လို့နေရခြေရှိပေမဲ့ခြေကျိုးနေတယ်လို့နေရတယ် လက်ရှိပေမဲ့လက်ကျိုးတယ်လို့ဆိုတာမိမိရဲ့ရှင်းမောက်မှာစားစရာတွေရှိပေမဲ့မိမိလက်ပွားထဲမှာအယောက်မကန့်ရင်ကိုယ်တိုင်ယူပြီးတော့ဖုံးပေးကောင်းသလားမဖုံးပေးကောင်းဘူးလားမဖုံးပေးကောင်းဘူးရန်တော်များမှာကိုယ်တိုင်ယူပြီးတော့ကိုယ်တိုင်လက်နဲ့ကိုယ်တိုင်ယူပြီးတော့မဖုံးပေးကောင်းဘူးကိုယ့်ရဲ့လက်ပွားထဲမှာအရောက်လာပြီးတော့တဂါကဖြစ်စေတဂမကဖြစ်စေကိုယံတာမဏိကပ္ပိယကဖြစ်စေ ရထက်ကတ်မှန်တာပုံပြီးကောင်းတာဆိုတော့အခုအချိန်ကလည်းနေမွန်းတိမ်သွားပြီအဲ့တော့တကာကတခါရင်အဲ့ဒီပြည့်သည့်အမှဲ့တွေကိုကောက်ကောက်ပြီးတော့မိမိမှာပန်လာတဲ့ခွက်အဲ့ဒီမှာပန်လာတဲ့အဝပိုင်းစပိတ်ပိုင်းစအဲ့ဒီမှာတည့်အသီးများကိုဓာတ်နဲ့လှီးပြီးတော့အဲ့ဒီမှာတခါအသားတွေချစ်ချပိတ်ပိုင်းစထဲမှာအသားတွေချစ်ထက်ချစ်ထက်ပြီးတဲ့အခါကျတော့မှအဲ့ဒီမှာ ပိတ်ပိုင်းသားကနေပြီးတော့စုဆုပ်ပြီးတော့ညှက်ပြီးတော့ချအောက်ကခွက်ထဲအဲ့ဒီမှာပိတ်ပိုင်းသားကိုစုဆုပ်ပြီးညှက်ချလိုက်တဲ့ခါကျတော့အရေးကြီးတယ်မကြပေဘူးလားနော်အနှစ်တွေကတော့ပိတ်ပိုင်းသားထဲမှာကျန်းနေမယ်အောက်ကိုကျလာတဲ့ဟာကအရေးကြီးအဲ့ဒီမှာတရေသေးတွေကိုအလုံးပေါင်းများစွာကောက်ပြီးတော့အဲ့လိုညှင်းပြီးတော့အဲ့ဒီမှာအရေးကြီးရတဲ့ခါကျတော့မှအဲ့ဒီခွက်နဲ့ မထေကြီးကိုတေတိဖြော်ရည်ကတ်တယ်။ဘာဖြော်ရည်ကတ်လဲ။တေတိဖြော်ရည်ဖုံပေးကောင်းတယ်။တေတိဖြော်ရည်ဖုံပေးကောင်းတယ်ဆိုပြီးတော့မြတ်တေတိကိုပါဇက်နဲ့ကတ်စုံမနေနဲ့နော်။ယောဂီများတစ်ခါတလေအဲ့ရကိုအကြနာကောက်ပြီးလှုပ်တဲ့လိမ္မော်ရည်ဖုံပေးကောင်းတယ်ဆိုပြီးတော့ယောဂီဟာလိမ္မော်သီးစုံဟဲ့ဘာလို့လိမ္မော်သီးစုံတာဟောအရေးစုံတာဖတ်မစားဘူးလေ။ သူစင်ကြီးကအမျိုးမျိုးပေးနေတာအခုလည်းပဲတည်အတိပြောရည်ဆိုတာနဲ့ညတော့တည်အတိကာယူစုပ်နေတာအရေးကြီးအရေးကြီးဟိုမှာအနှစ်ကို ဖုံးပေးရတာမဟုတ်ဘူးအရေးကြီးအဲ့ဒီလိုတခါတည်းညှင်းပြီးတော့အရေးကြီးလေးကိုတည်အတိဖြိုရည်ဖြစ်နေကတ်လိုက်တော့ဖုံးပေးလိုက်ရတော့အဲ့ဒီမှာလန်းဆန်းသွားအဲ့လိုလန်းလန်းဆန်းဆန်းအားလေးကြည့်သွားတော့မှခရီးဆက်လိုက်အဲ့ဒီမှာခရီးဆက်ပေမဲ့လို့လည်းပဲမထေကြီးကတက်တော်ကြီးရွယ်တော်ကြီးဖြစ်တော့ခရီးကတိတ် ရှည်ရှည်ဝေးဝေးမသွားနိုင်ဘူးခဏနားလိုက်သွားလိုက်နားလိုက်သွားလိုက်ဆိုခྱི་ပက်အဲ့ဒီမှာတကာကမထေကြီးကိုဒီတိုင်းဆိုရင်တော့ခྱི་ရောက်မှာမဟုတ်တော့ဘူးအဲ့တော့မထေကြီးကငါကြောပေါ်ပင့်ပြီးတော့သွားမှာပဲဆိုပြီးတော့အဲ့ဒီမှာမထေကြီးကိုအရှင်ဘုရားတပည့်တော်ကြောပြင်ကိုကြောင်းအကျင့်အလှခံတော်မူပါဗျာကြောပြင်ကိုဘာဖြစ်လှူဒန်းလဲ ကြောင်းအပြည့်လူတန်းပြီးတော့အဲ့ဒီမှာမထေကြီးကိုကြောပေါ်တင်ပြီးတော့ခရင်နှင်တာအဲ့ဒီမှာတက္ကံကခရင်နှင်ပြီးတော့သွားတဲ့အခါမထေကြီးစဉ်းစားဒိဋ္ဌမထေကြီးဒိဋ္ဌမင်းစဉ်းစားစမ်းဒီတက္ကံဟာမင်းနဲ့ဆွေမျိုးလေးမတော်စပ်ဘူးမင်းရဲ့ကြောင်းတက္ကယဟန်တက္ကလည်းမဟုတ်ဘူးပစ္စည်းလေးပါတက္ကတက္ကမလည်းမဟုတ်ဘူးမင်းကိုဒီမှာကြောကိုကြောင်းအပြည့်နဲ့လူတန်းနေဆိုတာ မေတ္တာကမင်းရဲ့သီလသမာဓိပညာကိုယ်ကိုအာယုံပြုပြီးတော့လှူတာဘာကိုယ်ကိုအာယုံပြုလှူတာလဲဒီမသီလသမာဓိပညာကိုယ်ကိုအာယုံပြုပြီးတော့လှူတာနော်ဒါလေးကိုဘုန်းကြီးတို့အားလုံးရန်တော်များယောဂီများသဘောပေါက်ဖို့လိုအပ်ပါလေမိမိတို့အခုနေထိုင်ကြတဲ့ကြောင်းနေဝေါ်ယုံနေကြတဲ့ဝေါ်သင်္ကန်းနေဖုံးပေးနေကြတဲ့သွမ်းအာဟာရတွေကျမ်းမာရေးအတွက်မှီဝဲနေတဲ့ဈေးတွေ အလုံးတရားဓမ္မများကလှူဒန်းတာဟာမိမိတို့ရဲ့သီလသမာဓိပညာဂုဏ်ကိုအာရုံပြုပြီးတော့လှူတာဆွေမျိုးတော်သတ်လို့လှူတာပေးတာမဟုတ်ဘူးအေးအဲ့ဒီလိုကိုသီလသမာဓိပညာဂုဏ်ကိုအာရုံပြုပြီးလှူဒန်းတာကိုဒီမှာမထေကြီးဆင်းကျင်တယ်တိတ်တာမင်းစဉ်းစားစားမင်းရဲ့သီလကိုသမာဓိကိုပညာဂုဏ်ကိုဒီကာကအာယုံပြုပြီးတော့သူ့ရဲ့ကြောပြင်ကိုကြောင်းဖြစ်လှူဒန်းတယ် သူမျောလင့်တဲ့သီလသမာဓိပညာမင်းမှာပြည့်စုံသလားဒီကိုကိုကိုပြန်ပြီးစမ်းစစ်တယ်မင်းမှာသူမျောလင့်တဲ့သီလရောပြည့်စုံသလားသမာဓိပညာရောပြည့်စုံသလားစမ်းစစ်တယ်ပထမသီလသာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့ယနေ့ထက်တိုင်အောင်သူ့ရဲ့သီလကိုသူပြန်ပြီးဆင်ခြင်စဉ်းစားကြည့်လိုက်တဲ့အခါမှာ သီလခယူတင်းပုတ်တဲ့ကဲ့သို့ဖြူစင်ပြီးတော့ဝင့်သက်ပြီးသီလစင်ကြယ်တာကိုတွေ့ရအဲဒီလိုသီလစင်ကြယ်တာကိုတွေ့ရတဲ့အခါကဏ္ဍကြတော့မထေကြီးရဲ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားဗျာဝမ်းသာမှု ပီတိဖြစ်တယ်ပါဠိဖြစ်လာတယ်အဲဒီမှာဝမ်းသာမှုပီတိဖြစ်တယ်အဲလိုဝမ်းသာမှုပီတိဖြစ်တဲ့အခါကျတော့အဲ့ဒီမထေကြီးဟာ ဝမ်းသာတဲ့ပီတိစိတ်ကို ပြန်ရှုတယ်ဝမ်းသာတယ်ဝမ်းသာတယ်ရှုအဲ့ဒီဝမ်းသာစိတ်လေးကလည်းဖြစ်ပေါ်လာလိုက်ကြောက်သွားလိုက်ဖြစ်ပေါ်လာလိုက်ကြောက်သွားလိုက်ဖြစ်ပေါ်လာလိုက်ကြောက်သွားလိုက်နဲ့ဝမ်းသာတဲ့ပီတိလေးရဲ့မြဲတာတွေ့သလားမမြဲတာတွေ့သလားအဲ့ဒီလိုနဲ့ဒီမှာပီတိလေးကိုရှုနေရင်မိမိခန္ဓာကိုယ်ပေါ်ကထင်ရှားတဲ့အာယုန်လေးတွေကိုရှုတာထင်ရှားတဲ့အာယုန်လေးတွေရှုရင်းရှုရင်းနဲ့ပဲ တခါတည်းတမာရီတရားတွေအာကောင်ဝိပဿနာဉာဏ်တွေရင့်ကျက်ပြည့်စုံ ပြီးတော့မဲ့ဆင့်စဉ်ဖိုးဆင့်စဉ်ဆက်ရောက်ပြီးတော့ကိလေသာအသောကုန်ခံပြီးတော့ယဟန္တာမထေမြတ်ကြီးဖြစ်သွားတယ်။ဘာမထေမြတ်ကြီးဖြစ်သွားလဲ။ယဟန္တာမထေမြတ်ကြီးဖြစ်သွားတာဟာကျောင်းပေါ်မှာလားတကကျောပေါ်မှာလား။တကရဲ့ကျောပေါ်မှာဆိုတော့စဉ်းစားကြည့်ယောဂီတို့ အကြာကြီးအားထုတ်ရတာလားခဏလေးလားအလွန်ဆုံးနာရီဝဲပေါ်ဗျာစဉ်းစားကြည့်လူတယောက်ကိုဘုန်းကြီးတို့ဒီမှာကြောပေါ်တင်ပြီးတော့တွားကြည့်တယ်ဘလောက်တိအောင်ကြာကြာသူ့ကိုပွေ့ကြောပေါ်မှာထမ်းထားနိုင်မလဲစဉ်းစားကြည့်အဲ့ဒီအချိန်လောက်ကိုမှန်းကြည့်တဏှာကြီးလောက်ထမ်းနိုင်ရင်ဒီမထေကြီးဟာတခါရဲ့ကြောပေါ်မှာတဏှာကြီးလောက်အတွင်းလေးမှာဘလောက်အတွင်းလေးမှာလဲ တဏှာကြီးလောက်အတွင်းလေးမှာပဲဝိပဿနာဉာဏ်နဲ့အစဉ်စဉ်ရင့်ကျက်ပြည့်စုံမဲ့အစဉ်စဉ်ကိုအစဉ်စဉ်ဆက်ရောက်ပြီးကိလေသာအသောကုန်ခံပြီးယဟနာဖြစ်သွားတယ်ဆိုတော့တရားရတာမြန်သလားနှေးသလားဒီလောက်မြန်ဆန္ဒဟာဘာကြောင့်တရားအရမြန်တာလဲဆိုရင်သီလစင်ကြယ်လို့လားမစင်ကြယ်လို့လားကဲသီလစင်ကြယ်တဲ့သီလအခြေခံပြီးတော့တရားအားထုတ်လိုက်တဲ့အခါကျတော့တရားအရနှေးတာလားမြန်တာလား ကဲသို့သောကဘုန်းကြီးတို့ယောဂီများကတ္တပမြတ်စွာဘုရားလက်ထက်ကယဟန်တော်လေးကြတော့သီလမစင်ကြဲတော့တရားတွေအာထုတ်တာနှစ်ပေါင်းဘယ်လောက်အာထုတ်ရတယ်နှစ်ပေါင်းအာထုတ်ရတယ်တရားရမလားမရဘူးလားကဲဘုန်းကြီးတို့အခုယောဂီများတစ်လလောက်နှစ်လလောက်တရားအာထုတ်တာတရားမရဝမ်းတဲ့တရားများ ရှိသေးရလားရှိပါဘူးဟိုမှာနှစ်ပေါင်း2000တောင်အာထုတ်တာဒါပေမဲ့သီလမစင်ကြဲလို့မရတာလေ မိမိတို့လည်းစဉ်းစားကြည့်ပေါ့ကိုကိုကိုသီလကိုသီလလေးကိုပြန်ပြီးတော့ဆင်ခြင်ကြည့်နှလုံးသွင်းကြည့်အခုဘုန်းကြီးတို့ရဟန်းတော်များမှာဆိုရင်နာနဲ့စောစောတပန်းနဲ့တပန်းတစ်ခါနဲ့ဒေသနာပြောကြားပြီးတော့အပြစ်အပါကလေးတွေအသေးဖွဲ့ဖြစ်တဲ့အပြစ်အပါကလေးတွေပြေကြအောင်ပြေကြဒီတဲ့ကြီးမားတဲ့ဟာဆိုရင်ဘုန်းကြီးတို့ယောဂီများဝတ်ဆောက်တရားလေသာသနာမှာသီလတွေတန့်ရှင်းခြင်းလို့ရှိရင်ဝတ်ဆောက်တရားလေ အဲ့လိုဝတ်ဆောက်တည်ပြီးတော့စင်ကြင်အောင်ဆစ်ကြောပြီးတဲ့အခါကျတော့မှတရားဝင်တာတော့အကောင်းဆုံးတရားဝင်နည်းပဲတကယ်လို့တတ်နိုင်ရင်ယဟန်ဖြစ်သစ္စာဒီနေ့ယဟန်ခံပြီးပြီဆိုရင်အဲ့ဒီယဟန်ခံပြီးတဲ့ချိန်တရားဝင်ဘာမှမိမိမှာအပြစ်အာဘမရှိသေးခင်မသိသေးခင်လေးမှာတခါလဲသီလစင်ကြယ်နေတဲ့အချိန်လေးမှာတရားဝင်လိုက်လို့တကယ်ကြိုးစားတကယ်လဲပါရမီရှိမယ်ဆိုရင် အဲ့ဒီပုဂ္ဂိုလ်တရားမရနိုင်ဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများသီလစင်ကြယ်လို့ရှိရင်တရားအားထုတ်တဲ့ကာမတရားနှိမ့်နှိမ့်ရမှလားမြန်မြန်ရမှလားမစင်ကြယ်လို့ရှိရင်ဘလောက်ပဲအားထုတ်အားထုတ်ပဲလိုပဲအားထုတ်အားထုတ်ပဲလုပ်မထတန်းတနေ့လုံးထိုင်းနေတယ်ပဲပြောပြော ရေပေါင်းများစွာမထတန်းအားထုတ်တယ်ပဲပြောပြောမစားမတော့ပဲအားထုတ်နေပါတယ်ပဲပြောပြောသီလမစင်ကြယ်ရင်အဲ့ဒီပုဂ္ဂိုလ်တရားရနိုင်သလားမရနိုင်ဘူးလား မရနိုင်ပြီးတော့ဒီသီလတရားမိမိတို့တွေတကယ်အားကိုးတိုက်သလားအားမကိုးတိုက်ဘူးလားရဒါကြောင့်မို့အဲ့ဒီသီလပြည့်စုံတဲ့ပုဂ္ဂိုလ်ဟာမိမိအားထုတ်နေတဲ့တရားတွေဆုံးယုံမလားတိုးတက်မလားဒီသီလစင်ကြယ်တဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်နဲ့ဝေးမလားနိဗ္ဗာန်နဲ့နီးမလားကဲဆိုလိုက်သီလနှင့်သာပြည့်စုံကံ မှန်စွာနေရမည်သီလနှင့်သာပြည့်စုံကမှန်စွာနေရမည် So. ဒီတော့ဘုန်းကြီးတို့ယောဂီများဒီနေ့တရားကိုမိမိတို့ပြန်ပြီးစစ်ဆေးလိုက်လို့ရှိရင်မိမိတို့တရားရရေးမှာဘာအရေးကြီးဆုံးလဲသီလအရေးကြီးဆုံးပဲသီလတရားအားထုတ်နေတဲ့ပုဂ္ဂိုလ်တို့ရဲ့အခြေခံအကျင့်တရားပဲအခြေခံဖြစ်တဲ့ဒီသီလမှမစင်ကြယ်ရင်ထက်တန်းစားဖြစ်တဲ့တမာရီပညာတွေဖြစ်နိုင်ပါမလားဝိပဿနာဉာဏ်တို့မဲ့ဉာဏ်အထူးတွေဖြစ်နိုင်ပါမလား မဖြစ်နိုင်ဘူးတေကြသလားမတေကြဘူးလားတကယ်ကိုတေကြပါနဲ့ဒါကြောင့်မို့သီလတရားတရားရလို့တဲ့ပုဂ္ဂိုလ်များအတွက်တကယ်အားကိုးတတ်တဲ့တရားတကယ်ပြည့်စုံတတ်တဲ့တရားမဟုတ်ပေဘူးလားဗျာဒါကြောင့်ဧဝံကောဘေကဝေဘေကုသီလတံပံတော်ဟောတိဘေကဝေဟံတော်များအိုจิตသားတို့ဧဝံခောဤတို့လျင်ဘေကုယဟံဒီဝါယောဂီပုဂ္ဂိုလ်သည် သီလတံပံသောသီလနှင့်ပြည့်စုံရသည်ဟောတိဖြစ်ပါ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါသည်တတိဒီအိမယ